ဒီ1385ခုသမုလပိတော်6ရက်23ဖြစ်တလခရစ်နဲ့2013စနေနေ့ပဲဒီနေ့ပရိသမရှင်ဘုရားသဒ္ဒနာဣဒ္ဓမှာသတင်းသုံးလေးရှိကြတဲ့ရှင်ရဟန်းများသာသနာ့တော်သိက္ခာရှင်များနဲ့အမျိုးသားမျိုးသမီးယောဂီတို့ရှင်တို့ကမွန်မြတ်သောသာဝတ္တဝေအလုံးစုံပြည့်စက်ကတည်းက သိချင်ရတော့အမှတ်87ရင်းသောနန္ဒာလံအလုံးကာမိသားစုပါသူထေလွင်တို့အေးခက်သာအာရောဟကောင်းစွာညွတ်သမီးမသိသင်္ကေမိသားစုတဲ့သူထေလွင်ဆိုဘယ်မှာလဲ ဖြစ်လဲဖြစ်ပေါ်လဲပေါ်လွန်နေတာဒီလိုလားဖြစ်လဲဖြစ်ပေါ်လဲပေါ်လွန်နေပေါ့ဒီလိုလားဟင်တော်လားနမနဲ့ကြိုက်ရမာရီသေးတာဖြစ်တာဟမ်မရှိဘူးလားလွင်စရာပါတော့ပေါ်လွင်စရာပါတော့ ဆိုအေးခိုင်နေအေးရပြီးတော့ခိုင်ကြတာပေါ့နော်။ဒါဒီအေးရတဲ့ဟာတွေခိုင်နေရတော့သာကောင်းစွာရော့ရတဲ့နုသာဒုလား။သမီးမတ္တိတေကြီးဆိုဒုလား။အတိရှိရပါတော့နော်။ ဒီမှာဘာအတွက်ကျွေးတယ်ဆိုတာမပါဘူးဒီကတော့ဟောမွေးလားဒီထဲမှာမပါလို့ပြီးတော့ဒီမေးရမလို့ဒါလေးတွေသူလေးတွေရတော့သူတို့တွေပါချိန်မှငယ်ရှိတော့ဘာဖြစ်စိတ်ချင်းတော့ဒါတွေသူလေးတွေဒါတွေသူလေး အိမ်မှာယူပြီးတော့လူရတာလားဟုတ်တယ်ဒီဥမနာမတည်တဲ့နိဗ္ဗာန်ရှိတယ်ဟမ်မရဘူးဘုရားမနာမတည်ရနိဗ္ဗာန်သူတို့ဘယ်မှာပြီးပြီဆိုတော့ရှိနေတာပဲသာရိပုရိကြီးအဲ့ဒီလိုဖြစ်ဖြစ်ချင်းတော့မိဘတရားရောဘယ်လိုအတိုင်းသာဒီပြည့်စုံလဲ။ ပြည့်စုံလေမလားဒီဘကသာသီပုံမှာထားရှိမှုတရားတွေကဘာတွေပါတော့မကောင်းတဲ့ဘောကတက်ပြီးပြီးသင်္ညာချင်းတွေပါဟုတ် မကောင်းမိတာမကောင်းတာဘာတွေပါလဲမကောင်းတာကတော့သူကြိုက်တယ်ပါဘူးဟုတ်ကောင်းတာသူကြိုက်တာဟုတ်တယ်တက်တည်တယ်ဆိုတာသူ့အယူလည်းတက်တည်တဲ့တက်ပြီးရတယ်တက်ဖို့နော် တတိအစဉ်လိုက်ပြဆရာတွေကိုဘုရားကိုရှေ့ကတင်လိုက်ပါတော့ကိုကြောက်ဖို့ကရှေ့ကတင်လိုက်ရတော့နော်ဟုတ်လားမကောင်းမြတ်ကောင်းရညွှန်လာဆိုတာကကလေးတွေကြောင်းထားလို့ရှိရင်ဆရာအခွန်လို့တောင်းယူပြီးပေါ့နော်ပြီးပါမလို့တော့ဘူးလို့လားပြီးပါလေလို့တယ် ဘယ်သူကစလို့ပါတော့ဟုတ်လားလေဝဆရာကြီးစိတ်စွာကပုဗ္ဗစီရမိမိဖာတာဘယ်လိုဟာတော့သာသမီးရလေဝဆရာပြီးပါပဲအဲဒီသာဆိုနဲ့မြတ်စွာဘုရားဟောထားတာပါသင်္ဃလောကရာသင်္ဃလတတိယဟောထားတာပဲလူအတိုင်းဝိုင်းကြီးဒီဒီကားကားဝိုင်း ကြီးကြီးလုံးလုံးဖြစ်အောင်ဆိုပြီးတော့လူ့တရားကြီးလက်ဆောင်ရဟောတာဟိုတရားကြီးကြည့်ပြောဒီပါသာသီဘုံမှာတိုက်ရှိရမှာဟိုတရားသာသီရလည်းမိဘဘုံမှာတုတ်ပြဟိုတရားပြန်လာဟောတယ်ဆရာနဲ့တပည့်အချင်းချင်းဟိုတရားသတိမောင်နဲ့အချင်းချင်းဟိုတရားမိတ်ဆွေအချင်းချင်းဟိုတရားလုံမရှင်တဲ့လောကအချင်းချင်းဟိုတရားယဟန်တာကလည်းတရားတော်မှာအချင်းချင်းဟိုတရားဆို ရသောဖြင့်အခုမိဘတွေကတော့တတ်နိုင်ရတတ်နိုင်တယ်လို့ကြောင်းကောင်းရွေးထားကြတာဒါရှင်းပြရနော်ဟမ်ရှင်းပြရမလားကဲမေးဖြစ်သူကပြောပါဦး မကောင်းမြတ်တာဆိုတော့ကလေးမကောင်းတဲ့ဟာတွေပါလေတော့သူပြကောင်ဘုန်းကြီးကြည့်ပြရတယ်ခုကလာမိပါတယ်အိမ်တော်တွေမိပါတယ်ဘယ်လောက်အဆင့်တန်းမြင့်တယ်ဆိုတာသိရအောင်ဟမ် ဘာလဲလဲ70ပါပါ70ပါအကုန်လုံးပြောပြထားလို့လားသူတို့ကလေးတွေညာနီးစပ်တဲ့အကြည့်ဆုံးကပါပါတော့ဟမ်ကလေးတွေနဲ့နီးစပ်တဲ့အကြည့်ဆုံးလေးတွေဘုရားမောကလေးတွေ့လို့ရှိရင်လက်ညှိုးချီမယ်လို့ပို့တာတယ် ဒီမပစ္စည်းခြင်ကြည့်ရခြင်ကြည့်ရတယ်ဆိုတော့လူကြီးမျက်စိရှိပြီဆိုလို့ရှိရင်ဝတ်ထားတာဒါအနည်းတော့ဆုံးပါအဲ့ဒါတွေကိုစဉ်းစားမိပါလားအမင်းစဉ်းစားမိဟုတ်ဒါတွေအကုန်လုံးပုံသင်ထားတာပါနော်ဟုတ်ပါဘူး ဆက်လက်ကျင့်တတ်ပြီးမှကြောင်းဖို့တော့ဒီလိုလားကျောင်းပညာနဲ့ကိုယ်ကျင့်တရားနဲ့ဘုရားကိုအာဥစားပေးပါတော့သုံးဖို့ရင်းပြန်သွားလားအဓိကတော့ကိုယ်ကျင့်တရားကောင်းဖို့ အဲဒါကိုဟိုရှင်းတတ်ပြန်ပါလားရှင်းတတ်ပြန်နော်อืมဘာကျိုးညှော်ပြီးတော့ရှင်းတတ်ပြန်ပါတော့ဘုရားတရားမကောင်းမနဲ့ရှင်းရတတ်တယ်မြန်မာပြည် ကလေးနဲ့မိဘတွေဆက်ဆံရေးဘယ်လိုနေပါလဲဆရာနဲ့တပည့်ဆက်ဆံရေးဘယ်လိုနေပါလို့ခုခေတ်ဒီလိုပြောတော့မှာဒီကတော့ကလေးရာကျောင်းရင်းရှိနေဆရာတွေပေါ်မှာပဲအချိန်ကုန်ပြီးတော့ဆရာတွေနဲ့လည်းဗန်းလုံး အဲ့လိုကြောင်းနေဆရာကြီးသူရှင်းဆရာကြီးဒါနဲ့ပြီးတော့အများကြီးဆုံးမဆ ရာကြီးကလည်းအတလည်းတင်ပြည့်ပြည့်ဆုံးမှဆိုတာပေါ့လေတက်တဲ့တက်တဲ့တပ်ပညာလည်းသူ့အရွယ်လည်းသိပြီးတော့ဒီပေကောင်းလေးဖြစ်အောင်လည်းပဲသူတို့ကိုတရားကြည့်အောင်သူသင်ကြတယ်နော်သူသင်ကြလားအဲဒီလိုဖြစ်ရတဲ့ရံကုန်မှာအခုစိတ်ဆော့တဲ့ကလေးတွေဘာဖြစ်လို့ဖြစ်စီရပါလဲ သုံးလို့သုံးတယ်အားနဲ့ရမပြောလားသူကသူကိုလိုက်ကဒီကိုရှင်တရားရဲ့အကျိုးနောက်လေတော့ဉာဏ်တို့တမှုမထားတာလားသုံးဖို့သူရှင်ကကိုရလို့ရင်းနေပေါ့လေတပည့်ဒီပုံမှာတာဝန်ရှိတာလားဘယ်လိုလဲညာပြန်တော့ညာတော့ကြားတော့ကြည့်ရတော့ပါညာပြန် ကိုယ်ဒီလိုရရတယ်။ဒါရယ်။ဆောင်ရနေကြပါလား။ဟုတ်လား။ဒီဝိလုံးပါနေတာနဲ့ဒီဝိလုံးပါနာကလည်းတရက်မှ24နာရီဆိုတော့20နာရီလုံးလုံးလား။သာသမီတွေအတွက်လူမကြီးကသာဝန်သူမျိုးလို့ဖြစ်ဖို့ရအတွက်တနေ့တနားရီတော့မပြည့်နိုင်တော့ဘူးလား တီဗီကတော့2နိုင်3နိုင်တော့ထိုင်နိုင်လားဘာလို့ကြည့်တာလဲဟမ်ဟုတ်တယ်အဲ့ဒီကလည်းအချိန်ဖက်ပေးလို့မရဘူးလားဒီမှာတွေကတိုင်းနေတော့သူတို့လည်းပြီးပြီတီဗီနဲ့ပဲခွဲလို့ရတော့ဘူး ခုတလောစီကလေခိုင်းနေရရှားလိုက်ရပါတယ်ရန်ကုန်စေကျော်တက္ကသိုလ်အာရုံစည်းတာပဲကုန်လေးတွေကစေတုပ်ဝေစေတုပ်ကလေးမရကလေးမလေးရလည်းပဲခစ်သံသူတို့သင်တို့နေရတာပါလေသမီးပါတယ်လည်းပဲအရွယ်မြောက်တဲ့အကျိုး နေပြန်လို့ရှိရင်လည်းလို့လောက်လောက်မရှိအဲ့ဒီအစုကနောက်တိုင်းမှာတူကျဲနေတဲ့လူပိတူသေးတာဆိုတော့ဒီလိုကနေဟိုရာခီကြီးကလိုလာပြီတဲ့အဲ့ဒါရှိဖို့ကောင်းတယ်သူတို့တောင်းဆိုတယ်ဆိုကြားလားဟမ်လိုတယ်နော်အဲ့ဒါကြီးဟမ် သူတို့တောင်းဆိုလာပြီလေရေတော့အဲ့ဒါဖြစ်တော့ဖြစ်နေပြီပဲဘယ်လိုအစွာတွေကများလဲအဲ့ဒါတွေကစစ်တမ်းလွှာဆိုတာဘယ်ဟာကိုစစ်တမ်းလွှာပြောတာလဲဟမ်လူကုန်းတာလူကုန်းတာဆိုတာဘယ်လို သတ်မှတ်ပါလားဟမ်ဒါလူဘုလားခေါ်လားဟုတ်လားအဲ့ဒီငွေကြေးပြေဝတဲ့ပုဂ္ဂိုလ်တွေကသူတို့သားသမီးတွေငွေကြိုတောင်းနေပါလေထားတဲ့ချိန်ကစားပြီးတော့သာကြည်သက်ကြည်ချလို့ရှိရင်တကြီးတယ် သာဝတ္တဝတိဆဲသွားဟိုကြတော့သူတို့တော့ပိုင်းဘုဘုရားသာသူတို့လည်းမတတ်နိုင်သေးရဲ့ငေးကြည့်အောင်ဒါဘာလို့တာလဲကိုယ်လူလာလားမတို့တတ်နိုင်တယ်ဆိုတော့ကိုယ်လူလာပေါ့ကိုယ်လူလာကျွားတာလားကျွားတာနော်ပြီးတဲ့ခါကသူတို့တတ်နိုင်တော့ ကိုယ်စိတ်ကိုအထက်ကြီးပြီးတော့တဲ့ကလေးတွေအဲဒီအနီးဘက်မှာရှိတဲ့ကလေးကစားစရာဆိုင်နေပါတယ်ဆင်းလို့သုံးတော့ဆက်ကလေးတွေဟာအကျော်နဲ့အဖြုံးအရင်သက်တော်တော့ဟမ်ကိုရှိတဲ့ပိဿာလွတ်လပ်လပ်သုံးတာတော့ဒါတော့သုံးပေါ့လေ။ ကလေးကြီးအကျော်နဲ့အဆုံးအရင်တတ်တင်လာတော့မို့ဖြူရတာတာနဲ့ပေါ့လေစီရင်လုံးကြားနဲ့ဒီတော့ပထမဆုံးလိုသလားသူတို့မြောက်ပေးနေတာကအဲ့တော့ဒီတိုင်းကြီးပြည့်ပြီပေါ့ဒီအရေးဆိုင်ရာကြီးစက်တာ သိတာဟုတ်လားသာသမီရှိဘူးလားသာသမီရှိပညာရေးနဲ့ဆရာနဲ့သိတာပါဘူးမိဘကောင်းမှသာသမီကောင်းမှာပါသာသမီကောင်းမိဘကောင်းရမယ်ဒါမှသာသမီကောင်းရနိုင်တာဆရာကောင်းမှတပည့်ကောင်းမှာပါ တပည့်ကောင်းဆရာကောင်းကောင်းမယ်ဒါမှတပည့်ကောင်းဖြစ်နိုင်တယ်ဘုန်းကြီးကောင်းမှတရားဓမ္မကောင်းတာပါတရားဓမ္မကောင်းအောင်သာသနာကိုတနည်းတကျကုသခီးရဲ့အတွက်ရှိရှိပြီးတော့ဆင့်ကပ်တော့တရားဓမ္မကောင်းဘုန်းကြီးဘုန်းကြီးပြင်ပေးရမှာဘုရားလိုလိုကြဒါမှတရားဓမ္မကောင်းဖြစ်နိုင်တာဒီမိဘနဲ့သာသမီဘယ်လိုလုပ် ပြဘကောင်းမှသာသမီကောင်းမှဆိုတော့ဘယ်လိုလုပ်ပြဘကောင်းမှသာသမီကောင်းမှဆိုတော့ဘယ်လိုလုပ်ညီးတာညီးရောညီးသေးဘူးဘယ်လိုလုပ်ညီးမှာတော့ညောင်သူကဆရာကောင်းမှတပည့်ကောင်းတယ်ဆိုတာတော့ဘုန်းကြီးကောင်းမှဒကာမကြီးကောင်းမှဆိုတာရော အဖိုးကြီးလေ့လာထားလို့လားမလေ့လာတော့ဘူးဗျာမလေ့လာဘဲနဲ့ဘယ်လိုလုပ်ပြီးရလဲအမြဲပြုတ်နေရအောင်များတော့တယ်လို့ဖြစ်တာဟိုကောင်းတယ်ဒီမကောင်းတယ်ဒီကောင်းမကောင်းဆိုတာဘယ်လိုမှလည်းသတ်မှတ်တာတော့လူတွေမှာကောင်းမကောင်းဆိုတာဘယ်လိုသတ်မှတ်တဲ့ညီရှိလို့လူတွေကိုကြည့်တယ်ကိုကြည့်တယ်သူ့ဘာသူရှိလားသိနိုင်မလားသူကြည့်တယ် သိနိုင်ဘူးတို့ဘယ်လိုဟာကိုကောင်းကောင်းခွဲတာပြောသမှာဟမ်စီကံဘယ်လိုစီကံလဲဒီရက်ထဲမှာဘယ်လိုနေရောဒီရက်ထဲမှာမဆုံးနေဘူးစီကံလည်းကလည်းနားပါဘယ်လိုဘယ်လိုနေလို့ဘယ်လိုနေတာလဲစီကံ လူရဲ့နေဝါကိုတောက်ဆုံးနေရတော့ရမ်းနေတာမဟုတ်ပါဘူးလူတွေရောရမ်းနေကိုပြောတာကိုညာဟုတ်တယ်ဒါကိုလည်းမဆန်ဘူးဆိုတော့နေလိုက်တာပြောလားဘာမှခေါင်းထုတ်ခွဲမနေဘူးပေါ့ မိဘရဲ့ဆရာသမားရဲ့ဟန်းရဲ့ကျွန်တော်ဒီမှာသိရေးဆိုတာဆိုရကတော့သူပြောစရာမရှိဘူးဒီလိုဆိုလို့ရှိရင်အစိုးရကောင်ကတိုင်းပြည်ကောင်းမယ်တိုင်းသားပြည်သူကောင်းမယ်ပေါ့ဒါတိုင်းသားပြည်ကောင်းဘာလို့ရမလဲအစိုးရကောင်းကောင်းလို့မလားဒါမှတိုင်းသားပြည်သူကောင်းတယ် ခွေးတို့တိုက်ကြည့်ကြည့်ကြည့်ပါဦးအစိုးရဘယ်လိုဟမ်သူတို့ဝန်ထမ်းတွေများဖြစ်နေလားဟမ်ဘာဝန်ထမ်းတို့တိလုံလားဟမ်တိလုံလားတိလုံလားဟုတ်လားကောင်းတယ်နော် စင်စင်အုပ်ချုပ်သူကသာဝန်တန်းနေဟမ်ဟုတ်လားသူကြောင်းလည်းမရှိတာလေသူစာထဲမှာလည်းတင်းတာမရှိဘူးဟိုတောက်ကြရရလို့ပေါ့လေ ဟောကြလဲဆိုတော့စိတ်ဗာလဲဆိုးရဖွေးရတာဖြစ်တယ်ကွာဟုတ်လားကြံကြတယ်ဟမ်ကျင်းလားသွေးပေါက်ပြေးလို့ရှိရောရတာသွေးပေါက်တောင်ကြရည်တွေကိုမလိုအပ်တဲ့ကြံကိုသွေးပေါက်ပြေးလို့ရှိရတာရပါတယ်ရတယ်သွေးပေါက်ပြေးတဲ့နည်းတွေရှိပြီပေါ့ရှိလားဟမ် ရှိဒါပေမဲ့ရင်းလို့မဆိုးဆိုတော့ဘယ်လိုပါလဲဟမ်ဘုရားတို့ရဟန်းတော်တွေဆိုလို့ရှိရင်သက်တော်ပြတ်မှတ်ထားတဲ့မလုံကုန်းလာတယ်ဘုရားဥပဒေတွေပေါ့ ဘုရားဥဒေတွေဒီဒီဒီဘုရားခံထားလို့ရှိရင်ဘုရားဥဒေနဲ့ညီနေရတာဘုရားဥဒေချိုးဖောက်ရင်တဘာဝထံသုံးအများထံသွားပြီးတော့ဒါတွေချိုးဖောက်မိပါတယ်ဟုတ်ကဲ့ပေါ်ထုတ်ရကိုပြည့်ကိုအဲ့ဒီအပြည့်ကိုခိုင်တဲ့ပုဂ္ဂိုလ်ကဓမ္မသလားတကယ်မြင်လားမြင်ပါရဲ့ကိုယ်လုံးခံရတာဒီနောက်မလုံးနဲ့နောက်ဆောင်ပါမယ်သူတို့ဟုတ်ပါ ဒီကြီးကြီးသလားအများကိုဖွင့်ထုတ်ရတာအဲလိုဖွင့်ထုတ်လိုက်လို့ရှိရင်ဒါဆရာကိုကြီးကလည်းခူစားလိုက်တဲ့အခါမှာဆက်ရှင်းသွားတယ်လို့ဆိုတယ်ဒီလိုခွင့်တို့ရဟန်းတော်များပြည့်ရချက်တွေကိုနားလည်ပြီးတော့အဲဒီတားထားတဲ့ဟာကိုရှောင်ရတဲ့ဖြစ်ပြီးမွေးရပါတယ်မတော်စမှားလို့ မှားသွားလို့ရှိရင်ဝန်ခံရတဲ့တတိလေးရှိရပါတယ်။ယုံထားရအောင်။ယုံထားရင်ယုံထားဖို့ပဲလား။ဖြစ်တယ်လည်းထပ်သိနေတာပဲ။ချက်ချင်းဟိုပဲနေမကူပဲနဲ့ချက်ချင်းအဖြစ်ကိုဝန်ခံရတယ်။အဲဝန်ခံရလို့ရှိရင်ဒီကင်းနဲ့ဆိုရတယ်။ကျိုးသားမှုလည်းကြရတာပေါ့။လူလည်းပဲလူတွေလည်းပဲအထူးသဖြင့် ခုံကနေပြီးတော့တောင်းရတဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်ဖာတော့အကြည့်ရှိရှိသိရတာပဲသိရှိမှသိလို့ရှိရင်ဒါတွေဒါတွေသူတို့လုံးဝပါတယ်လို့ခံရလို့ရှိရင်ဘုန်းကြီးအဘဖြစ်သူဖြစ်တယ်လို့ရှိရင်ဘယ်လိုနေမလဲတိုက်ကြီးကိုကြည့်ကြည်ညာလိုက်လို့ရှိရင်ဟမ် အလုံးလည်းဖြောက်သွားမှာမဟုတ်လားသူသူတို့လောင်ရည်သားရည်တပည့်တွေရောဘယ်လိုနေမလဲဟမ်ဘုလားနေမတတ်နိုင်ဘူးလားကိုယ်တွေကြီးခဲ့တဲ့ပုဂ္ဂိုလ်တွေအလိုတတိပြေဖို့တတ်နိုင်လားဟမ် အောက်စီအောက်စီရဆိုမလုပ်ကောင်းလားဘုရားရဟန်းတွေအောက်စီရပုဂ္ဂိုလ်တွေလည်းအထက်တတိပြရတာပဲသိကြုံရဲ့ဘဝရဏဆိုတာရှိပါတယ်တကယ်လို့ပြည့်စုံလို့ရှိရင်ထောက်ပြပါဆိုတော့လေကြီးရလည်းပဲအငယ်ကိုထောက်ပြရွယ်လူလည်းထောက်ပြလို့ရတယ်။ငယ်ရလည်းပဲကိုယ်ကြီးတဲ့ပုဂ္ဂိုလ်တွေရွယ်လူထောက်ပြလို့ရတယ်။ကြီးတယ်ငယ်တယ်မျိုးလို့အဲဒီလိုဘုရားသာသနာမှာအရေးကြီးမှုရှိတယ် အဲ့ဒီဒီသေးမှုကိုလူလူအလည်းပါချတုံးလိုက်လို့ရှိဘယ်လိုနေမလဲဟမ်ဟုတ်လားဘုရားလည်းပြီးတာပဲဟာအဲ့ဒါဆိုလို့ရှိရင်ဟုတ်ချုပ်သူကောင်းပေါ်လာတယ်ဟုတ်ချုပ်သူကောင်းပေါ်လာပြီဆိုလို့ရှိရင် အုတ်ချုပ်ကံပုဂ္ဂိုလ်တွေလည်းကောင်းတာပါအုတ်ချုပ်သူအုတ်ချုပ်ကံပုဂ္ဂိုလ်တွေကကောင်းလာပြီသူဘာလို့သေးလဲဒီဘနဲ့တာသူတွေစစ်ဆိုင်ကောင်းမှာမဟုတ်လားကောင်းပါပါပြီးတော့ဆရာနဲ့တပည့်လည်းစစ်ဆိုင်ကောင်းမှာမဟုတ်လားရတော်နဲ့ပစ္စည်းလေးပါးနဲ့ပတ်ဖို့တဲ့ဓမ္မတွေလည်းပဲစစ်ဆိုင်ကောင်းလာမှာမဟုတ်လားကောင်းပါပါအဲ့ဒါဒီအခုအထုရှင်တွေကဘယ်လိုကူညီပေးနိုင်မလဲ တဏ္ဍာလုံးအတိုက်တာကထားပါတော့လေကိုမိသားစုလေးခွက်ပြီးတော့ဘယ်လိုခုကြီးပေးနိုင်မလဲဟမ်ဒီဘမှာလုံးဝတောင်းရှိတယ်ရတော့အဖြစ်ဟူသာသမီကြီးဖြစ်ပြီးရမိဘမကောင်းလို့ပါပဲဒီကတော့မိဘမကောင်းလို့ပဲလားအဲ့ဒါကြီး ပြီးပါလေကိုယ်တိုင်ကြည့်ပြီးတော့ကိုယ်မွေးထားတဲ့ခါမျိုးကြီးအာကုန်ပြီးတော့ဖြစ်ဖို့ရတယ်သူတို့ကောင်းဖို့လိုအပ်တယ်ဆိုတာပါလေကြိုးစားဖို့သိရကြည့်ရတယ်အဲလိုလုပ်နိုင်လို့ရှိရင်အခုလှူရတဲ့ဘုံတွေကျေးဇူးများတယ်လှူတာကကုသတရားထဲမှာမပါဘူးဘာပဲသူလူဘယ်လောက်ပဲသူလူကုသတရားထဲမှာပါဘူးလူလို့လူထက်တန်းသာရောက်သွားမယ်ကိုအကောင်းကြီးရမယ်လို့ဒီလိုတွက်လို့မရဘူး အဲကိုကြီးတရားလမ်းကြောင်းဖွင့်အောင်ထူတာလို့ရှိရင်တော့တော်တယ်ထူတယ်ဆိုတာကကိုပစ္စည်းဖက်တာပုဂ္ဂိုလ်ကြီးရရှိပြီးတော့ထူတာလေးဖြည့်ပြီးတော့သူများချမ်းသာအောင်လုပ်တာပဲကိုချမ်းသာဖို့မပါဘူးလုံအားလုံလို့ရှိရင်လုံအားပြေးလိုက်တာတွေ့ဒါတလုံအားလေးရတော့လို့ရှိရင်သူချမ်းသာတော့တယ်သူအပြင်လောက်မှာပစ္စည်းမနိုင်မနေနဲ့တကြည်ရွယ်ဟိုလေး ကျိုးရတာပိုးရတာရှိလို့ရှိရင်ဒီလိုတဲ့ပုဂ္ဂိုလ်ကိုသက်သာအောင်နည်းနည်းခက်ခဲကြီးကူညီလိုက်အလိုအပ်တူတာပဲအဲ့လိုဒီစိတ်တော့စားမဲ့ကောင်းမဲ့ဖြစ်လို့ရှိရင်လည်းလူသားလေးဖြစ်လိုက်လိုအပ်လိုနေတဲ့ပုဂ္ဂိုလ်လိုအပ်လေးရပြီဆိုရင်ဘယ်လိုနေမလဲဘယ်လိုခံစားရမလဲသက်တော်သက်သာချမ်းသာသွားမှာလားဟမ် ပြီးတော့လောက်အားပဲပေးပေးပစ္စည်းပဲပေးပေးလူနေတဲ့ပုဂ္ဂိုလ်လူလာရရင်ချမ်းသာဖို့ဆိုလူတွေ့ရတာခုချမ်းသာဖို့မပါဘူးခုချမ်းသာဖို့ပါလို့ရှိရင်ဒီဒါနဟာမစိတ်ကြဘူးကိုယ်တည်းလောက်တာပါနောက်ဘဝတတိကြီးဖြစ်အောင်ဒီဘဝမှာလည်းငါတို့ကလူနိုင်သေးဆိုတော့နာမည်ကြီးနေတာလေအဲလိုဒါနမျိုးတော့မလူတာကောင်းတယ် ဟုတ်လားဒီအလှလုပ်တယ်ဆိုရင်လူနေတဲ့ပုံကိုယ်တွေပေါ့လေလူတာလေးရပြီးဆန္ဒပါသေးဆိုတာပေါ့လေနှစ်ပိုင်းရှိတယ်သူကချုပ်တဲ့လို့သနာပြုတာလူတာလည်းရှိတယ်ပူဇော်တိုက်လို့လူတာလည်းရှိတယ်ဟုတ်မလားလေးစားတတ်တဲ့ကိုယ်ကြီးရှိနေလို့လေးစားမသာသနာကိစ္စရေယူသာသနာဆောင်ရည်ရလူတွေပစ္စည်းတွေရလို့ရှိရင် ဆိုတော့စိတ်သုံးသက်သာလေးဒီလိုဒါကြီးဒီရည်ကျေးမှုကိုဖြတ်နိုင်တယ်စိတ်သုံးသက်သာရည်ကျေးမှုလိုတဲ့ပုဂ္ဂိုလ်တွေလာပြီးတော့ဖြည့်ဆည်းတဲ့အခါမှာလည်းစိတ်သုံးသက်သာလေးဖြစ်နိုင်တယ်အဲ့ဒီသဘောမျိုးလည်းတော့လုပ်ရပါတယ်သူများချမ်းသာခြင်းတဲ့သဘောနဲ့ဒါပဲဒီတော့သူများချမ်းသာခြင်းတဲ့သဘောနဲ့လိုတဲ့ပစ္စည်းဖြည့်တယ်ဆိုရင်ကိုယ်ကျိုးလည်းလည်းမပါတော့မပြောပါလည်းကိုယ်ကျိုးမပါတော့ဘူး အဲ့လိုကိုကျိုးမဲ့အဲ့ဒါဒါနမျိုးသိရည်ကြီးတယ်ဟုတ်တော့ဟုတ်တယ်လားအဲ့ဒီမှာဒီပစ္စည်းလေးရတဲ့ဒီချမ်းသာပါစေဆိုမေတ္တာထည့်လို့ရတယ်လူဒါနပြုလုပ်တိုင်းလိုအပ်ပြည့်တိုင်းပြည့်တိုင်းဒီရဲ့ကုရင်ရတဲ့တစ်ခါပုဂ္ဂိုလ်ကြီးချမ်းသာပါစေဆိုတော့အဲ့ဒီစိတ်ကြီးစိတ်ထားလေးကြီးအားကောင်းလာလို့ရှိရင်မိမိမိသားစုကအစအများနဲ့ဆက်ဆံရေးမှာ ပြည့်ပြည့်လာမလားသုံးဖို့ပွားချလာမလားဒီသားစုနဲ့လည်းအနည်းဆုံးဒီသားစုနဲ့လည်းပြည့်လာမယ်ဆွေမျိုးစုနဲ့ဆက်ဆံရအောင်ကိုယ်အညံ့ထုတ်ခြင်းမိတ်ဆွေစုနဲ့ဆက်ဆံတဲ့အခါရောအဲ့ဒီဌာနမျိုးကဒီမှာသူချင်းချင်းပေါင်းတဲ့ကံပါလည်းပဲဟုတ်တော့ပြည့်ပြည့်ဖို့လည်းရရနိုင်တယ်ချစ်ချစ်ဖို့ဆိုရရသူကချစ်စွာလူလာတဲ့ပုဂ္ဂိုလ်ဟာ မိသားစုရဲ့ဆက်ဆံရေးကကိုယ်ကထိခံတယ်ဆိုဆိုကခံမယ်ခွင့်လွတ်တယ်ကိုရိုးထွန်းတဲ့အနည်းနာပဲဒါလူကောင်းသူကောင်းတွေမှာထားရှိရတဲ့အဲဒီကျေးဇူးတွေပေါ့စိတ်ပါနဲ့မေတ္တာအဲဒါနတော့မှာမေတ္တာပါတဲ့ဒါနတော့မှာအဲ့ဒါတွေသူကောင်းသူကောင်းတွေမှာထားရှိတဲ့ဟာတွေတန်းစီပြီးတော့လိုက်လာတာအဲဒါကောင်းလားမကောင်းဘူးလားကောင်းပါဘူး မြန်မာလူမျိုးတွေအဲ့ဒါလွတ်တက်ခဲ့လားလွတ်တော့လွတ်တက်တယ်အားနဲ့နေဒါပြောချင်တာပါဟမ်အဲ့လိုစိတ်ထားမျိုးထားမယ်ဆိုတော့နားလေတယ်သို့တော့မလို့တော့အားနဲ့ဒါပြောချင်တာလားနားမလဲတာလားနားမလဲတာလားအာသို့တော့လွတ်တက်အားနဲ့နေဟုတ်လားဟောသူလူတဲ့ဟာလေးမရဘူးဆိုလို့ရှိရင်တော့ ချုပ်တဲ့ရင်ဆင်းရဲချတော့မှာပဲဆိုတော့အဲ့ဒီဆင်းရဲတာကိုပယ်ချလို့တာပါတော့ကျင်နာမှုမဟုတ်လားမကျင်နာတတ်တဲ့ပုဂ္ဂိုလ်မလို့ကျင်နာတတ်တဲ့ပုဂ္ဂိုလ်မလို့ဒီတော့ဒါနကုသိုလ်ပြီးတယ်ဆိုရင်မပြောဘဲတဲ့ကိုယ်ကျိုးနည်းနည်းမှမမျောရဒီပစ္စည်းလေးသူကြသူရလို့ရှိရင်ဆန္ဒပါပြတ်တဲ့လူကိုယ်ကျိုးဆန္ဒမရှိတော့တကူအောင်ဆန္ဒမရှိတော့ပြတ်တဲ့လူမုန်းကြီးတဲ့ဒေါသဖြစ်နေတယ် ကျင်နာမှုထည့်ပြီးတော့ရစ်စစ်တဲ့ဒေါသဖြစ်နေ။အဲဒါသင်ရှင်းတဲ့ဒါနာဟုတ်လား။ကောင်းတာပြီးကောင်းကျိုးရတတ်တယ်ဆိုးတာပြီးဆိုးရတတ်တယ်။တဲ့တဲ့ပြည့်မြတ်တဲ့စာစားလို့ရှိရင်စာပြည့်တဲ့အင်အားပြည့်တဲ့စက်မှရရတယ်ဆိုတော့သိစိတ်တတ်လို့ပေါ့လေ။သင်ရှင်းတဲ့ကုလစိတ်တာကျိုးလေသင်ရှင်းတဲ့ကျိုးရတယ်။ပတန်ရှင်းတဲ့ရစ်ပတ်တဲ့ကုလစိတ်တာကျိုးရဆိုးဆိုးရတယ်မတည့်တဲ့အစိတ်စားလို့ပဲဆိုတာနားလည်ပြီးတော့ခွေးတို့ မြန်မာတိုင်းပွားတွေကအခြေခံအသိရှိတာတွေရှိတာလို့ဖြစ်ရင်မတည့်တာကားပါမလားဒါပေမဲ့အခုရှိကတော့မတည့်တာမှပူချက်တာအရက်ဆိုရင်မတည့်ဘူးမလားလို့အဲ့ဒါပူချက်တယ်စေကျော်တဲ့တည်းဆိုလို့ရှိရင်လိုးလာလာသူတို့နေရတာပူချက်တယ်ဒီကြည့်တာအခုရမ်းကားတာလည်းအများကြီးပဲလေမိကလေးတွေဆိုရင်အလှပါကြိုက်တယ်ယောက်ျားလေးကြီးအားလုံးဒီဘက်ဒီဘက်ပါလာအောင်ပေါ့လေ ဟုတ်လားထင်သလိုနေတယ်တတ်ပါလေသိလို့လိုက်တာမှမအဲ့လိုသင်ရင်တည်းတရားမရှိတော့ကျိုးရှိရှိသိမသိမသိတော့ငငယ်လေးကသိလိုက်တာရကြမရှိတော့မိဘတွေကသုံးသင်ထားလို့ရှိရင်ဘုရားတဲ့တာမတဲ့တာခွဲပြီးတော့ကျိုးထုမှာဟောဒီပြောထားတယ်လို့မတဲ့တာရှောင်တတ်တော့စာနဲ့စပ်ပြီးတော့သိုးလို့မရဘူး တဲ့တာတွေကိုသူ့အချိန်မှမစားတော့ကောင်းကျိုးတွေရတယ်လို့ပြောတယ်မတည့်တဲ့ကွန်မြူတာသူ့ကိုယ်တွေကိုရှောင်တတ်အောင်ငယ်ငယ်လေးပြင်ရတာမကောင်းမြတ်တာပါ။ကောင်းရညွန်လာဆိုတော့တဲတဲ့ခါလေးသူ့အနေနဲ့သူချိန်စားစားရအောင်ကောင်းလိုက်ရှင်ပြရတာ။ပါဇာပြောနေမြောက်ကိုစောင့်ကြည့်ရတာ။မာရင်တက်ပြရမယ်။မှလို့ရှိရင်ရှင်မရမယ်ဒါကောင်းတယ်ဆိုတာ။အဲဒီကလည်းမိဘတွေဘာမှမရှိတော့ဘူး မိဘတွေမရှိလို့ဆရာသမားတွေကလည်းဘာမှမရှိတော့ဘူးခွန်ကြီးတို့ရဟန်းတော်တွေကလည်းပြောပြောမရဘူးဟုတ်လားအစိုးရကလည်းပဲတိုင်းသားပြည်သူတွေကိုကျင့်တရားကောက်အောင်ခြေသားနေပြီးတော့သူတို့ကလည်းဆံပြမှာဟုတ်သွားပြီးတော့ဒီတိုင်းပြည်အခုဘုရားကြီးခြေဟုမြန်မာပြည်ကထုတ်ခွာတော်တော်မယ်။ဒီကြီးကမှာဘုရားမြတ်စွာသာသနာက ခေါ်ရင်ကိုယ်ပြောက်အကြောင်းလေးချက်နံပါတ်ဒီမှာရောက်လာပြီသူမကသာသနာအားဖြင့်အစိုးရကြီးကျင်းတော်တယ်ဒါပထမဆုံးပဲဘုရားကနာကိုပြောက်တော်တယ်ဒုတိယကတော့ဟုံးခေါ်တဲ့ဟိန္ဒူအယူသီးတွေဟောတယ်သူသီးတွေရဟန်းတော်တွေတတ်တာ ထိုးပေါက်ဦးရဲ့ကိုမိဘုံမတည်ထားတဲ့ထိုးပေါက်ကြီးအရှင်လက်လက်ဖြစ်တာပြီးတော့တူရကီမွတ်စလင်စစ်တပ်ကြီးကဝင်လာပြီးတော့အကုန်လုံးရဟန်းတွေကြီးကတတ်တာအဲဒုတိယသာသနာကိုချင်းအကြောင်းပဲညမပြီးတော့မလာသေးဘူးနော်ရောက်သေးဘူးပေါ့ရဟန်းတွေတတ်တာတော့ရှိသေးဘူးနော်မွတ်စလင်ကအကုန်လုံးတတ်ဖို့ပြင်းနေပြီ။ သူတို့အယူဝါဒရေးရနဲ့ပတ်သက်ပြီးတော့အသက်ဆွန့်လို့ရှိရင်လည်းလက်ပြီးရောက်တယ်ရေးရကြောက်ရဖြစ်လာလို့ဒီကိုကအယုံကုန်ချမယ်နောက်မှပြဿနာဖြစ်ရတတိယလည်းမသိနေညာဟမ်ဘယ်လိုများဆုတ်ချတယ်လို့ကြည့်တော့ကြည့်တယ်နော်ရဘယ်လိုဆုတ်ချတယ် ဟုတ်ကာရအိန္ဒိယမှာကတော့ဟုံးခေါ်တဲ့ဟိန္ဒူလူကြီးနဲ့တူရကီမွတ်စလင်စစ်တပ်ကြီးရဲ့ဖြိုလိုက်တဲ့ယဟန်လေးထေတာပဲအဲဒါဒုတိယသာသနာကိုကြီးအကြောင်းပဲပြီးတော့အတွင်းကကိုကြီးတရားတွေယူရဲလာသာသုကမကြီးအလက်စိတ်ကဆိုလို့ရှိရင်ရှင်ယဟန်လေးတောင်းခံပြီးတော့မွေးတာလေသာသနာဖခင်ဆိုတော့ ဥပိ္ပေကောင်းအနိကဆုံးပါတာဒါပေပုစ္ဆာတဲ့ပုဂ္ဂိုလ်တွေကတကယ်စာတတ်ပြီးအချင်းမဲ့သွားအောင်လုပ်တာဒီတော့အနိကဆုံးပါတဲ့ဆရာသမားနဲ့အချင်းမဲ့ရောက်အောင်စာပေပုစ္ဆာတဲ့ဆရာသမားတွေကမရှိတော့ကျန်တဲ့ယဟန်တွေကယောရဲရဲဖြစ်ကုန်တာအဲ့လိုယောရဲရဲယဟန်တွေကိုကိုယ်ကိုယ်တဲ့ဓမ္မတွေယောရဲရဲဖြစ်ကုန်တာ ဗုဒ္ဓသာသနာကိုအတိုင်းဝိုင်းကအဲဒီလိုရှိသာရိတ္တတိရောရဲတာအဲဒါတတိယသာသနာကိုရင်းအကြောင်းပဲဘုမာပြေမှာအဲ့ဒါထိုင်နေဒီတော့အိန္ဒိယမှာဗုဒ္ဓဝါဒကိုဟိန္ဒူအယူဝါဒကမျိုးသွားတာပဲအဲဒီဝါဒဆိုတာလက်ခပေရေသာယတ္တစီရေရာခြေနတ် သူ့ဘုံဝပြမှာရေးတဲ့ကြောက်ရဆိုလို့ရှိရင်ပြည်ဆရာကြီးကြီးလည်းလောက်အောင်ဇာတာလေးရှိပြီးပါဘူးအခုကဘာလို့လဲဘာလို့လဲဆိုတော့ဘာလို့ရေရချက်လို့လဲနတ်ဆိုလို့ရှိရင်နတ်ပေါ်ဒီဘာပတ်တယ်ဘာလေးဖတ်တာပါဆိုတော့ဟိန္ဒူဘာသာကဘုဒ္ဓဘာသာကိုပေါ်စည်းရတော့အဲဒါအိန္ဒိယမှာသာသနာကိုကြီးအကြောင်းလေးချက်ပဲညမပြေမှာရှိ အဲ့ဒါတွေ့ကြည့်ဖို့ရှိမရှိလားလူကြီးတန်ပေါင်း60ကျော်သူတို့ဘာသာမဟုတ်သူကစေတန်းကြည့်ရှိတယ်အစ္စလာမ်ဘာသာကြောက်ကြကောင်းလို့ပဲလူချင်းချင်းတော့မမုန်းရဘူးလူသားချင်းပဲတတ်တော်ပဲသို့တော့ဒီယူဝါဒကြီးကအမှန်ဆွတ်ဆွတ်ကြကောင်းတယ်ရုပ်ထုတ်ပြမယ်မြန်မာဗုဒ္ဓဘာသာဆိုတော့ဖြုတ်ပြမယ်မြန်မာနိုင်ငံဆိုတာလည်းဖြုတ်ပြမှာမြန်မာလူမျိုးဆိုတာလည်းမရှိအောင်မြန်မာနိုင်ငံဆိုတာလည်းမရှိအောင်ဖြုတ်ပြမှာ စိတ်ချုပ်ဆက်ကောင်းတယ်ချုပ်ဆက်ကောင်းတဲ့ပြည်ရတော့ဆိုင်နေအလူကြီးဘန်း60ပေါ်မှာဘုရားဘာသာဘောဆိုဆယ်တန်းကျော်ရှိတယ်ဆယ်တန်းကျော်ဆုံးလိုက်လို့ရှိရင်ကံကားစစ်ဆိုချန်တယ်အဲ့ဒါဘုရားဘာသာဝင်ကြီးပဲသို့တော့ခေတ်စစ်တဲ့အကြောင်းမျိုးမျိုးကြောင့်ဘုရားမတရားမသံဃာမမသိတတ်တဲ့အများကြီးပဲဣတိပိတော့ရွတ်တတ်တယ်လေသို့တော့တရားမချောက်ဘူး ကျောင်းသားတွေဆိုလို့ရှိရင်ကျောင်းသားဆောင်ဝတ်အောင်မှုအဲအယောင်းဝင်သမားတွေဆိုအယောင်းဝင်ကောင်းမှုဇာတုသမားဆိုဇာတုမြဲမှုဇာတုတက်ဖို့ဒါတွေသိကြတာပြမလဲဘုရားကုံတော်ကြားနာပြီးတာပြမလဲအကုလောဘုရားကုံတော်လည်းမသိဘူးပေါ့ဘုရားပေါ်လို့ဘုရားပွင့်လာလို့ခွင့်ပြုတယ်ရည်ကြီးတာဘုရားမြတ်မဟုတ်လို့ရှိရင်စိတ်ရည်ကြီးပါမယ်တရားလည်းပဲထဲတော့ရှိနေလို့ တရားဖက်တဲ့အတွက်တရားကျင့်သုံးတဲ့အတွက်လူအခင်တာလေးနဲ့လည်းမြဲနေတာအဝတိကလည်းမြဲနေလို့သူနဲ့တူနေတာတရားများမရှိလို့ရှိရင်တော့ဘုရားလည်းမပုံဘူးဆိုလို့ရှိရင်ရည်ကြည်မှုတရားတွေလည်းမဟောတော့ခွေးတို့တူရိုက်စိတ်ရိုက်မှာပဲတကယ်သံဃာလည်းမရှိဘူးဆိုလို့ရှိရင်ဘုရားကိုယ်သာဟောမယ်လို့မရှိရင်တော့သွားပြီဒီတော့ဒီစီလေးပါးနဲ့ပံ့ပိုးတဲ့တရားဓမ္မတွေဟာ ဘုရားတရားကံကရဏတော်ရဲ့ခုံကြီးမသိတော့ထုံးစံတိုင်းလူကြရှိနေတော့သွားထုတ်လိုက်တော့ဘာမှသိကြည့်တော့မဟုတ်ဘူးလူတောက်လို့ပြောသိရည်ကြီးတယ်အဲခုနကလူတတ်တာအသိဉာဏ်ရှိတာတော့ခုနကပြီးခေါင်းကျိုးရတတ်တယ်ဆိုအသိစိတ်နဲ့လို့ပါတယ်ပြီးတော့တကယ်ချမ်းသာဘဝတည်ဖြစ်တဲ့ချမ်းသာသိချမ်းသာနဲ့ကြုံရရတယ် နောက်ထပ်ဘဝအတိဖြစ်တော့ဆိုရင်အခုလက်ရှိမိသားစုတွေနဲ့မိသားစုတွေနဲ့မြင်ရမှာဟုတ်တော့သူတို့ပြောတဲ့ဆံတယ်မကြားဘူး။တိုင်ဝမ်ကြီးနဲ့နေတာဆုံးဆုံးသွားမယ်ဆုံးဆုံးခံနေမှာဟမ်ဟုတ်ပါမလားတော့ဘဝတည်ဖြစ်တော်ဘူးဆိုရင်ဆုံးဆုံးသွားပြီမလားလို့ ဆုံးဆုံးသွားပြီမလားလို့နှမျောကြမလားဆုံးဆုံးသွားတာဟမ်နှမျောကြတယ်နောက်ဒီမိသားစုတွေလည်းမတွေ့ရတော့ဒီသူမျိုးစုတွေမတွေ့ရတော့ဘယ်လိုလုပ်လဲဝတ်သိမ်းဖြစ်တော့ဘူးကိုရတာကိုရှိပါမလားနာရတာရောနာချမ်းချမ်းဖြစ်တာရောသိရတာရော ကိုရှိတော့ကိုဆင်းရဲကိုဝါတဲ့ပုဂ္ဂိုလ်တွေသူပြင်ရမယ်ဘယ်နှကရှိလဲမဟုတ်ဘူးဘယ်နှကရှိလဲကိုဆင်းရဲစိတ်ရှိတော့စိတ်ရှိတော့စိတ်ဆင်းရဲဘုန်းကြီးတရားရှိနေလို့ကြာဘုန်းကြီးကတရားဝရှိရတာဆိုဖြစ်ရှင်လည်းဖြစ်လာမှာပေါ့ပြောနိုင်ဘူးဖြစ်တတ်တယ်လေဖြစ်တတ်တယ်ဆိုတော့ဖြစ်တယ်လို့ဘုန်းကြီးကပြောတော့ဟုတ်လား သွားကျင်လာပြီးတော့ဘုရားလည်းကိစ္စရှိရာဘုရားတရားရှိတာကဖြေဆိုတာလည်းရှင်းနေတာပဲဟုတ်လားပြည်သားစုကြီးကပြည့်စည်သွားလို့ရှိရင်တို့ရင်ပုသွေးဒုက္ခတွေဖြစ်တာဝင်နေတာလည်းဖြစ်နေတယ်တတ်တမှုရှိတယ်ဖြစ်နေတယ်ဘုရားကလည်းအဲ့ဒါမျိုးတွေရှိတယ်ဒီရုပ်တတ်တယ်ခုလည်းပဲကြုံတာကြုံနေတယ်နောက်လည်းဥပတိကြီးတွေဖြစ်တာလည်းကြုံပါပဲကောင်းလာတယ်ရည်စည်းခံဖို့ကောင်းနေတယ် အဲတော့တန်းကြည့်ထားပြီးတော့ဘဝသိထုတ်လိုက်လို့ရှိရင်တန်းရရတယ်ပါအဲ့ဒါမျက်နှိုးစရာလားဟမ်ဟမ်ဘဝသိဖြစ်တော့ဆိုကျန်တဲ့အားတွေဘာမှမဖြစ်တော့ဘူးဆိုရင်ကောင်းလားလို့မျက်နှိုးစရာလားလေဘုန်းကြီးရှင်းရှင်းလေးမေးတာပါ ခုဓမ္မတရားလာအထုနေရတဲ့ပုဂ္ဂိုလ်တွေဟာနောက်နောက်ဘဝတည်ဖြစ်အောင်အထူးသဖြင့်သူလည်းကြောက်ကြကောင်းတဲ့ဟုတ်တန်းစားဘဝမရောက်ရအောင်အ ਨੇ ဆုံးအတိအရှင်ဒီညှော်မှန်းတာဘုရားမကကြီးကြောက်ညှော်မှန်းတာညှော်မှန်းတဲ့ပုဂ္ဂိုလ်တွေကိုတဏ္ဍာဆွားပေါ်လေကိုသမီးလေးတိတိကျကျမွေးလေးအကြောင်းပြုလို့လူတန်းတာဟုတ်လားအဲလူတန်းတာကသမီးလေးယောဂီပညာတတ်ဖို့လေ လီမာရေးကြတမီလေးကိုတည်ရဆိုတဲ့အတီးရှိတဲ့တမီလေးဖြစ်ဖို့တည်ရစီရပညာလောကပညာတက်လို့အတီးရှိတာမဟုတ်ဘူးကုသတရားကောင်းမှာဟုတ်လားကုသတရားကောင်းမှုမှာကောင်းမှုရာအတွက်မိဘဟာတာလက်ဥစရာပဲသမီးလေးအတွက်လက်ဥစရာပြီးသားဖို့ရာအတွက်မိမိတို့ကကုသတရားကောင်းပြီးမှသမီးလေးကောင်းလုပ်နိုင်တယ်ဆိုတာသဘောပေါက်ပြီးတော့ပေါ့လေဒီကောင်းပါကောင်းဖြစ်နေအောင်ကြိုးစားနိုင်ကြပါစေလို့